ပြီးရင်သဟမတိတိုက်တွန်းဆုံးမတဲ့ဩဝါဒစကားလေးခွန်းတည်းကနှခွန်းပြီးသွားပြီဥပဒံတေသူနိပတိမြင့်သူတေတွေတွင်လိမ့်သူပင်အသင်ဖြစ်သင်သည်နိပတံတေသူဥပတိနေသူတွေတွင် မြင့်သူပင်အသင်ဖြစ်သင်သည်အဲ့ဒီနှခွန်းပြီးသွားဒီကနေ့ တတိယတခွန်းဖြစ်တဲ့ဝတိအဝတ္တမာနီတုတဲ့အဝတ္တမာနီတုအကျင့်မြတ်နဲ့အကျင့်မြတ်နဲ့နေနည်းအရိယာသူတော်စင်တို့ရဲ့နေနည်းနဲ့မနေကြသူတွေထဲမှာဝတိအကျင့်မြတ်နဲ့နေသူဖြစ်ရာဤအရိယာသူတော်စင်တို့ဤနေနည်းဖြင့်နေသူဖြစ်ရာဤဆိုတဲ့အဆိုအမှားစကားဒီကနေ့ပြောပြမယ် လောကအများစုတတ္တဝါတွေကတော့အကျင့်မြတ်ဖြစ်တဲ့သီလအကျင့်နဲ့မနည်းတဲ့သူတွေများတယ်။တမာရီအကျင့်မြတ်နဲ့မနည်းတဲ့သူတွေများတယ်။ပညာအကျင့်မြတ်နဲ့မနည်းတဲ့သူတွေများတယ်။အရိယာသူတော်ကောင်းတွေနေတဲ့နေနည်းနဲ့မနည်းတဲ့သူတွေများတယ်။အဲဒီလိုအများစုအကျင့်မြတ်နဲ့မနည်းကြတဲ့သူတွေအများစုထဲမှာ အရိယာသူတော်ကောင်းတွေနေတဲ့နေနည်းနဲ့မနေနိုင်ကြသူတွေထဲမှာငါဟာသီလအကျင့်မြတ်နဲ့နေနိုင်အောင်ကြိုးစားမယ်။တမာရီအကျင့်မြတ်နဲ့နေနိုင်အောင်ကြိုးစားမယ်။ပညာအကျင့်မြတ်နဲ့နေနိုင်အောင်ကြိုးစားမယ်။အဲ့ဒီလိုစိတ်မွေးပြီးရတယ်။အရိယာသူတော်ကောင်းတွေရဲ့နေနည်းနဲ့နေနိုင်အောင်ငါကြိုးစားမယ်။ဒီလိုမိမိတို့စိတ်စိတ်ထားရ။ အဲ့ဒါကတော့အထကရာမှာဖွင့်ဆိုထားတဲ့ဤအရာပြောပြရတာပေါ့သယုတ္တနိကေသံယုတ်ပါဠိတတိယအုပ်မှာတတိပဋ္ဌာနာသံယုတ်ဆိုတာပါတယ်အဲ့ဒီတတိပဋ္ဌာနာသံယုတ်ထဲမှာတကုဏခိတုတ်တံအယစဉ်းစားရင်တော့အဲ့ဒီအရှင်ပြည့်ရင်စဟမထေရစကားအတိပ္ပယ်ကို ဖွင့်ဆိုရမယ်ဆိုရင်ကိုယ်နေရာကိုမနေကြသူတွေထဲမှာကိုယ်နေရာကိုနေသူဖြစ်အောင်ကြိုးစားမယ်လို့ဒီလိုအတိပ္ပယ်ဖွင့်ဆိုနိုင်ပါတယ်အဲ့ဒီတကုဏ္ဏကိသုတ်တံမှာဒီလုံးငယ်လေးကိုဥပမာပေးထားတယ်မြတ်စွာဘုရားကယဟန်တို့တဲ့ရှိတုန်းကဒီလုံးငယ်လေးရှိခဲ့အဲ့ဒီဒီလုံးငယ်လေးကိုသိငယ်ကြီးက ခြေထောက်နဲ့ကိုယ်ပြီးတုပ်ပြီးတော့ယူသွားတယ်အဲ့ဒီလိုယူသွားခံရတဲ့အချိန်မှာအဲ့ဒီဘီလုံးနဲ့လေးကအော်ဟစ်မြည်တမ်းနေငါဟာငါနေရမယ့်နေရာမှာမနေလို့ငါကိုဒီသင်္ကကခြေထောက်နဲ့တုပ်ချီသွားတယ်အင်းငါကန်ဆိုးလေစွာကန်ဆိုးလေစွာငါကုသိုလ်ကံနဲလေစွာအဲ့ဒီလိုညီးတွားပြီးတော့အော်ဟစ်ပြောဆို အဲဒီလိုအော်ဟစ်ပြောဆိုတဲ့အခါတော့သိနဲ့ကမေးတယ်အင်းဟိုပြီလုံးငယ်လေသင်ကသိရနေရမနေရလို့အဲ့ဒီလိုကန်ဆိုးလေခြင်းဆိုပြီးတော့ညှိတွားတယ်သိရနေရကဘယ်နေရလဲဟိုသိငယ်အကျွန်ုပ်ရဲ့နေရာကတော့ဟိုထွန်ထားတဲ့လေကွန်းတွေကထွန်ကြီးထွန်ရေးခဲတွေခဲတွေကြားက နေရပါပဲတဲ့အဲ့ဒါအကျွန်ုပ်ရဲ့နေရပါပဲအဲ့ဒီနေရတာအကျွန်ုပ်နေရရင်တော့အသင်သိမ့်ငှက်ကိုယ်တော်မှာကျွန်ုပ်ကစစ်ထိုးဖို့စင်ခေါ်ရဲပါတယ်သိငယ်သင်ကကြီးကြီးကျယ်ကျယ်စကားတွေပြောလိုက်တာကဲကဲအဲ့ဒီနေရာသွားရင်တော့သင်ဘယ်လိုလုပ်လွတ်မှာလဲငါလက်ကဘယ်လိုလုပ်လွတ်လို့ရမှာလဲကဲဒီလိုဆိုရင်လွတ်ကြည့်မယ်သွားသွားမင်းသွားမင်းနေရာမင်းသွားလွတ်ပြေးလိုက် သူကနေပြီးတော့သူ့နေရာသူနေထုံကြီးခဲချားတွေထဲမှာချားတွေထဲမှာနေအဲအဲ့ဒီကနေပြီးတော့သူကမြေကြီးအဆိုင်ခဲကြီးပေါ်မှာသူကထုံကြီးခဲပေါ်လေထုံကြီးခဲပေါ်အဲ့ဒီမြေကြီးအဆိုင်ခဲကြီးပေါ်မှာသူကတက်တက်ပြီးတော့သိမ့်ငှက်ကိုလှမ်းပြီးပြောတယ်။ဟိုသိမ့်ငှက်လာခဲ့ပါအခုလာခဲ့ပါအခုလာခဲ့ပါသူကခေါ်တယ် ခေါ်တဲ့အခါတဟိုကအရှင်ဟုန်ပြင်းစွာနဲ့ထိုးဆင်းလာတာပေါ့ထိုးဆင်းလာပြီးတော့ခုနအရှင်ကတအားပြင်းတာကိုအဲ့ဒီဒီလုံးနဲ့လေးကလည်းတိရောက်ခါနီးလောက်တဲ့အချိန်ရောက်တော့သူကအဲ့ဒီခဲဘောကနေပြီးအောက်ထုံထားတဲ့ထုံထုံရေးကြောင်းထဲမှာအောက်နှိမ့်တဲ့နေရာမှာဆင်းပြီးဝုတ်ပြီးပုံလိုက်တာဟိုကအရှင်နဲ့လာတာဆိုတော့ထိမ့်မရထိမ့်မရတဲ့ခါတော့သူခုနတက်နေတဲ့ ခွန်ကြီးကမာမကြီးကိုတခါရင်အုံနဲ့တိုက်လိုက်တယ်အဲ့ဒီထဲမှာပြေဝဲဝင်သွားတယ်သိမြက်ကအဲ့ဒီဥပမာမြတ်စွာဘုရားကပြီးတော်မူယဟန်လို့တဲ့တင်းတို့ကိုယ့်ရဲ့နေရာမဟုတ်တဲ့နေရာမနေချနဲ့မာအကောစရိစရိထတင်းတို့ကိုယ့်ရဲ့နေရာမဟုတ်တဲ့နေရာမလှည့်လေကြနဲ့ တကေပတိဝိတေအဲတကေပတိဝိတေကေမိမိရဲ့ဖခင်ရဲ့နေရာနယ်ပယ်ဖြစ်တဲ့နေရာမှာနေကြတဲ့ဘုရားကအဲဒီလိုပြိတော်မူပြီးတော့ယဟန်တို့ကိုယ့်ရဲ့နယ်ပယ်မဟုတ်တဲ့ကိုယ့်နေရာမဟုတ်တဲ့နေရာပါလေအမတန်လှပတဲ့အရှင်လေးရှိတဲ့နေရာအမတန်လှပတဲ့အမတန်မှတာယာချုံရတဲ့အတန်လေးရှိတဲ့နေရာအမတန်မှမွေးကြိုင်တဲ့အနံ့ရှိတဲ့နေရာအမတန်မှ အရသာကောင်းလာတဲ့အရသာတွေရှိတဲ့နေရာအင်မတန်မှထိတွေ့ရတာထိတွေ့လို့ကောင်းတဲ့အတွေ့အထိတွေရှိတဲ့နေရာအဲ့ဒီနေရာမျိုးမှာသင်တို့မနေသင်ဘူးမနေထိုက်ဘူးတဲ့အဲ့ဒီလိုနေရာမျိုးနေလိုက်လို့ရှိကိလေသာမနမင်းကသင်တို့ကိုအခွင့်ကောင်းနေရပြီးတော့နှိမ့်ဆက်လိမ့်မယ်လွှမ်းမိုးလိမ့်မယ်တဲ့သင်တို့နေရမယ့်နေရာကဘယ်နေရာလဲ င်တို့အဖရဲ့ဥစ္စာဖြစ်တဲ့နေရာကဘယ်နေရာလဲအဲ့ဒါလည်းမြတ်စွာဘုရားမေးပြီးတော့ဖြေတော်မူတယ်အဲ့ဒီခါကတော့တတိပဋ္ဌာန်၄ပါးတဲ့ကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ် ानु ပတ္တနာတတိပဋ္ဌာန်ဓမ္မ ानु ပတ္တနာတတိပဋ္ဌာန်ကိုစိတ်ဖန်ပေါ်လာတဲ့အာရီကိုရှုမှတ်ကိုခန္ဓာကိုအမှုအရာတွေကိုရှုမှတ်ကိုစိတ်ထဲမှာခံစားရတဲ့ကောင်းကောင်းဆိုးဆိုး ခံစားမှုတွေကို ရှုမှတ်ဉာဏ်နဲ့မြင်နာကြားတာစတဲ့အာယုန်တွေကိုလည်းရှုမှတ်ဆိုပြီးအဲ့ဒီလိုနေရာမြတ်စွာဘုရားကယဟန်ဒီနေရမဲ့နေရတာမဏိဒီနေရမဲ့နေရသူ့ရဲ့သားတော်သမီးတော်ဒီနေရမဲ့နေရမြတ်စွာဘုရားကညွန်ပြတော်မူခဲ့တယ်အဲ့ဒီနေရာမှာနေလို့ရှိရင်တော့ကိလေသာမမင်းရဲ့နှိမ့်ဆက်ခြင်းနှောက်ယှက်ခြင်းဖြစ်စီခြင်းကို မခံရဘူးတဲ့အဲ့ဒီတုတ်တန်အရာ အရှင်ပြည့်စင်ရှင်စဟမိန်တော်မူတဲ့ဩဝါဒစကားကိုစဉ်းစားမယ်ဆိုရင်ကိုယ်နေရာကိုယ်နေရာကိုယ်နေရာမဟုတ်ဣတနေရာမနေရနဲ့ကိုယ်နေရာကိုယ်နေမှာပြေးခင်းနေရန်ခင်းနေအန္တရာယ်ခင်းနေကိုယ်နေရာမဟုတ်တဲ့နေရာသွားနေလို့ရှိရင်ဘေးမကင်းဘူးရန်မကင်းဘူးအန္တရာယ်မကင်းဘူးလို့အတိပ္ပယ်နားလည်လို့ရပါတယ်နောက်ပြီးတော့ အရှင်ဥပါလိမထေမိတ်တော်မူခဲ့တဲ့အပါဒနာပါဠိပထမအုပ်ဥပါလိထေရအပါဒံဆိုတာပါတယ်အဲ့ဒီမှာအရှင်ဥပါလိမထေမိတ်ခဲ့တဲ့စကားအရာစဉ်းစားမယ်ဆိုရင်တော့ဘယ်လိုစဉ်းစားရမလဲခုအရှင်ဥပါလိမထေရဘယ်လိုမိတ်ခဲ့သလဲဆိုတော့ဝိနယောအာတယောမေရှံဝိနယောဌာနစင်ကမံ ကပ္ပိမိဝိနယေဝါနံဝိနယောမမကောစရောတဲ့အရှင်ဥပါလိဆိုတာသိချပြီးဒါအတိုင်းပါပဲဝိနည်းအရာမှာအေတတဲ့ရတဲ့ပုဂ္ဂိုလ်အတာဆုံးဖြစ်တဲ့ပုဂ္ဂိုလ်ဘုရားရဲ့တပည့်တွေထဲမှာအရှင်ဥပါလိမင်းငယ်တဲ့စကားလေးအမတန်ကောင်းတယ်ဝိနည်းရောအာတရောမရှံတဲ့ဝိနည်းရောဝိနည်းပိဋကတ်တော်မရှံငါဤ အတယောနေထိုင်ရာအကြောင်းတိုက်ကြည်ပါ၏တဲ့ယဟန်မဖြစ်ဖြစ်တာမဏိပဲဖြစ်ဖြစ်ကိစ္စရှိလို့အခြားတဏှာသွားရင်တခဏပဲပေါ့ကိုနေတဲ့ခဏရာကိုနေပြန်လာပြီးတော့ကိုနေရာမှာပဲကိုနေကြဒီလိုပါပဲတဲ့အဲရှင်ဥပါလိကလည်းကိစ္စရှိလို့တပြင်းကိစ္စလေးဆောင်ရွက်ပြီးလို့ရှိရင်အမြဲတမ်းသူကဝီနည်းမှာပဲဝီနည်းမှာပဲ လိလာတယ်မှတ်သားတယ်ကြက်အံတယ်ရွတ်ဖတ်တယ်စဉ်းစားတယ်ဟိုးချတယ်ဒီဝိနည်းနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပဲသူဟာနှီးပါတယ်တဲ့ဝိနည်းယောဌာနစင်ကမံတဲ့ဝိနည်းယောဝိနည်းပိဋကတ်တော်ဟာဌာနစင်ကမံတဲ့ငါတွာလာရငါစဉ္ညာလျှောက်တဲ့ ဈဉံတော်ကြီးပါပဲတဲ့ငါရက်တဲ့နေရာဌာနကြီးပါပဲအရှင်ဥပါလိကရက်ရင်လဲဝိနည်းကိုစဉ်းစားတယ်ဝိနည်းကိုယူအားနဲ့ဝိနည်းကိုနှလုံးသွင်းတယ်ဈဉံသွားရင်လဲဝိနည်းကိုယူအားနဲ့ဝိနည်းကိုစဉ်းစားတယ်ဝိနည်းကိုအဲပို့ချရင်လဲဝိနည်းပို့ချပေးတယ်အဲ့ဒီလိုဝိနည်းနဲ့ပဲအမြဲနေတယ်ဈဉံသွားရင်လဲဝိနည်း ရက်နေရင်လဲဝီနီးသူเจ้าနဲ့မှနေရင်လဲဝီနီးကပ်ပေမိဝိနည်းေဝါတံဝိနည်းေဝိနည်းနိုင်ဝါတံနေခြင်းကို ကပ်ပေမိပြုပါ၏ဒါကမဟာကဏ္ဍဆရာတော်ဘုရားကြီးရဲ့အတိပ္ပယ်ရှင်းထားတာကတော့ထိုင်နေရင်လဲဝိနည်းကိုပဲရှင်ဥပါလိကစဉ်းစားတယ်ဒီဝိနည်းကိုပဲရွတ်အာနေတယ်ဝိနည်းကိုပဲနှလုံးသွင်းနေတယ်ဝိနည်းကိုပဲပူချတယ် နောက်ပြီးတော့လျောင်းနေရင်လည်းဒီဝိနည်းပဲစဉ်းစားနေတာပဲတဲ့ဒီဝိနည်းပဲစာတွေပဲခုနနှုတ်တရားများစေဆိုလို့ရှိရင်လည်းပဲနှုတ်တရားအောင်ဆောင်ရွက်နေတာပဲတဲ့ပြန်စရာရှိရမယ်ဝိနည်းစာတွေဆိုရင်လည်းပြန်နေတာပဲတဲ့ထိုင်ရင်လည်းဒီဝိနည်းပဲအိပ်ရင်လည်းဒီဝိနည်းပဲတဲ့ဝိနယောမမကောစရောတဲ့ ဝိနိယောဝိနိပိတကတောမမငါဤကောစရောကျက်စားရနေပေပါရီတဲ့အဲ့ဒါကိုမဟာကဏ္ဍဆရာတော်ဘုရားကြီးအတိပဲရှင်းတာကတော့စားရင်လေဝိနိအကြောင်းပဲစဉ်းစားတယ်ဝိနိအကြောင်းပဲအဲဝိနိကိုပဲရွတ်အန်တရစေတယ်တဲ့စားရင်လေဝိနိပဲတွားရင်လေဝိနိပဲကြက်ရင်လေဝိနိပဲထိုင်ရင်လေဝိနိပဲလျောင်းရင်လေဝိနိပဲသူเจ้าနဲ့မှနေသမျှလေဝိနိပဲ အချိန်ကြီးသမျှဝီနည်းနဲ့ပဲနေတယ်တဲ့ငါဟာအဲ့ဒီလိုနေပါတယ်အေးတပည့်တော်တို့ဘုရားရဲ့သားတော်အချင်းချင်းတူညီကြတဲ့အရှင်ဥပါလိနဲ့ဘုရားတော်သားသားတော်ချင်းချင်းတူညီကြတဲ့ရှင်ဥပါလိရဲ့ညီတော်တွေဖြစ်ကြတဲ့တပည့်တော်တို့တပည့်ဟာလည်းပဲအရှင်ဥပါလိထုံးကိုအလုံးမူပြီးတော့စာလည်းဝီနည်းနဲ့ရက်လည်းဝီနည်းနဲ့ သွားလဲဝီနီးနဲ့ထိုင်လဲဝီနီးနဲ့လျောင်းရင်လဲဝီနီးနဲ့အဲကိုเจ้าနဲ့ပါကိုနေရင်လဲဝီနီးနဲ့အဲဒီလိုကျင့်သုံးပြီးနေရမယ်လို့အတိတ်ပဲယူဆခြင်းနဲ့ယူဆလို့ရပါတယ်ဒါကြောင့်အဲ့ဒီခုနကဝိနယောအာတယောမရှံဝိနယောဌာနစင်ကမံတပ်ပိမိဝိနယေဝါတံဝိနယောမမကိုစရော အဲ့ဒီဂါထာကိုနိတယအနဲ့ကောင်းကောင်းနဲ့မာကဏဝဆရာတော်ဘုရားကြီးကခုတ်တာတိခါဘာသာတိကနိဒံမှာရေးထားတယ်။အင်းအဲ့ဒီနေသူ့ရဲ့အမတန်ကောင်းတဲ့နေစီယကိုတော့အလွတ်မရတဲ့အတွက်ရွတ်တော့မပြနိုင်တော့အတိပ္ပယ်ကတော့အဲ့ဒီလိုပဲရှင်းထားတယ်အတိပ္ပယ်လည်းရှင်းချက်ပါရဲ့အဲ့ဒီရှင်ဥပါလိရဲ့ အဆုံးအမဩဝါဒနဲ့အညီဝိနည်းနဲ့ပဲနေမယ်လို့အဓိပ္ပာယ်ယူဆပြီးတော့အဲတင်္ဂါလေးတီကုန်းထားတာပေါ့လေဆိုကြည့်ရအောင်မဟုတ်ဘူးတင်္ဂါလေးကခုမှပဲတီကုန်းလာတာဆိုတော့ဝိနည်းတော်ဟာငါနေရာကြောင်းပမာဖြစ်သည်ဝိနယောဌာနအဲဝိနယောအာတယောမရှံဆိုတဲ့စကားပိုက်လေးအရာဝိနည်းတော်ဟာ ဝိနည်းတော်ဟာနေထိုင်နေထိုင်ရာအကြောင်းပမာဖြစ်သည်ဒါဝိနည်းရောဌာနစင်ကမံဌာနဆိုတာရက်တစင်ကမဆိုတာဈဉ္ဉံသွားနေတာရက်နေကျခါဝိနည်းမှာငါဟာဆေးရောက်သည်သွားနေတဲ့ခါဝိနည်းမှာငါဟာဆေးရောက်သည်ကပ္ပိမိဝိနည်းဝါသံတဲ့ အဲ့ဒါကတော့ထိုင်နေတဲ့အခါလျောက်နေတဲ့အခါထိုင်နေတဲ့အခါဝိနည်းမှာငါအားစိတ်ရောက်သည်လျောင်းတဲ့အခါဝိနည်းမှာငါအားစိတ်ရောက်သည်ဝိနယောမမကောစရောတဲ့နောက်ဆုံးအပိုက်လေးကစားနေတဲ့အခါဝိနည်းမှာငါအားစိတ်ရောက်သည်ရှင်ဥပါလိမထေမိန်တော်မူခဲ့တဲ့သူ့ရဲ့ အဲအနည်းအထားလေးကိုပေါ်ပြထားတဲ့စကရလေးတွေအဲဒါလင်္ကာလေးတွေပဲဥပါလိထိုဥပါလိနီးအဲဥပါလိနီးနီးယူပြီးငါလေးကျင့်သုံးမည်ငါလည်းပဲကျင့်သုံးမယ်တဲ့ရှင်ဥပါလိထုံးနှလုံးမူပြီးတော့ရှင်ဥပါလိရဲ့နီးကိုနီးယူပြီးတော့ငါလည်းကျင့်သုံးမယ်အဲဒီရှင်ဥပါလိထုံးအတိုင်းပဲ ဝင်းကြီးနဲ့မနေကြတဲ့သူတွေထဲမှာငါကဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ်ရရင်လဲဝင်းကြီးနဲ့မနေကြသူတွေထဲမှာငါကရရင်လဲဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ်သွားရင်လဲဝင်းကြီးနဲ့မနေကြသူတွေထဲမှာငါကတော့သွားရင်လဲဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ်ထိုင်ရင်လဲဝင်းကြီးနဲ့မနေကြသူတွေထဲမှာငါဟာထိုင်ရင်လဲဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ် အင်းရင်လဲဝင်းကြီးနဲ့မနေကြသူတွေထဲမှာငါအင်းရင်လဲဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ်စားရင်လဲဝင်းကြီးနဲ့မနေကြသူတွေထဲမှာငါဟာဝင်းကြီးနဲ့နေသူဖြစ်အောင်ကြိုးစားမယ်သွားရထိုင်လျောင်းဣရိယာပုလေးပါလုံးမှာပဲဖြစ်ဖြစ်စားတဲ့တောက်တဲ့အခါမှာပဲဖြစ်ဖြစ်ကိုเจ้าဆောင်ထဲမှာနေတဲ့အခါပဲဖြစ်ဖြစ်အဲ့ဒီလိုအခါမျိုးတွေမှာဝင်းကြီးပဲလေ့လာမယ်သင်ယူမယ်မှတ်သားမယ်ကြည်အံမယ် အဲဝိနည်းပဲစဉ်းစားမယ်ဝိနည်းပဲကြက်မယ်ဝိနည်းပဲပြန်မယ်အဲဝိနည်းပဲအမြဲတမ်းစိတ်ရောက်နေမယ်လို့အဲဒီလိုဖြစ်အောင်အဲကြိုးစားရအရှင်ပြည်ရင်စဟယဟနာမထေမြတ်ကြီးရဲ့ဩဝါဒနဲ့အညီကျင့်သုံးတဲ့သူတော်ကောင်းအရှင်ဥပါလိမထေကြီးရဲ့ဆုံးမတဲ့အဆုံးမနဲ့အညီအဲကျင့်သုံးနေထိုင်တဲ့သူတော်ကောင်းတွေအဲဒီလိုအသီးသီး ဖြစ်လာကြမယ်